1348ခုတဘောတွဲလာပြည့်ကျော်7ရက်ခရစ်1986ခုဖေဖော်ဝါရီ20ရက်ကြာသပတေးနေ့မွန်လွဲ့နှစ်နာရီအချိန်လှိုင်းပါစီဝိပဿနာကျောင်းတိုက်သာသနာမအောင်ဓမ္မယုံတော်ကြီး၌လိုင်မဟာစီပဒနာနာယက လိုင်မာသီဆရာတော်ဗတ္တန္တသန္တဝရမဟာธีဟောကြားတော်မူအပ်သောအတွေးသမအပြောသမတို့လက်လက်မဖီသောမေဖို့နိဗ္ဗာန်တရားတော်မေဖို့နိဗ္ဗာန်တရားကို အတွေးသမနဲ့အပြောသမတွေလက်လက်မမီဘူးမသိနိုင်ဘူးလို့ဆိုလိုတယ်။ဒါကြောင့်အတွေးသမအပြောသမတို့လက်လက်မမီသော မဖို့နိဗ္ဗာန်တရားတော်ဒီတရားတော်ကိုဒီနေ့ဟောရမယ်အရိကတောခောမြာယဓမ္မကံမီတော်ဗုဒ္ဓမြတ်စွာဘုရားမဟာနိဂရိသုံးခုကဆုံလာပြီနေ့ဘုရားဖြစ်ပြီးတဲ့နောက် အတွေးအကြံဖြစ်တော်မူတယ်ဗုဒ္ဓမြတ်စွာဘုရားအတွေးအကြံဖြစ်တော်မူတယ်အတွေ့အကြံဖြစ်ပုံကအရိကတော်ခောမြာယဓမ္မောကံမီတော့မေငါဖယတိအရိကတော်ရအတိအပြည့်တော့အယံဓမ္မောဤပဋိစ္စသမုပ္ပါဒယနိဗ္ဗာန်အဝင်ပသစ္စာ၄ပါးတရားသည် ကံမီတော့နည်းနည်းဖေးသွားတကားဗုဒ္ဓမြတ်စွာဘုရား တွေးကြံတော်မူတာပဋိစ္စသမုပ္ပါတရားဆိုရလဲနည်းနည်းတယ်နိရောဓသစ္စာမိဂသစ္စာဒုက္ခသစ္စာသမုဒယသစ္စာဆိုတဲ့သစ္စာ၄ပါးတရားလဲနည်းနည်းတယ်မိဂသစ္စာဆိုတာကတော့ ဩကာသဆူရောင်းကနဲ့ပါနေတဲ့မေတ္တရားပဲနိရောဓသစ္စာဆိုတာကတော့နိဗ္ဗာန်တရားပဲအဲဒီမေဃသစ္စာနိရောဓသစ္စာမေတ္တရားနိဗ္ဗာန်တရားနဲ့ဒုက္ခသမုဒယဒီသစ္စာ၄ပါးတရားဟာအင်မတန်နဲ့နေတယ်နဲ့နဲ့တို့ပဲဒုက္ခသောသိမြင်နိုင်ခဲ့တယ်သိနိုင်မြင်နိုင်ခဲ့တဲ့တရားတဲ့ ဒုရနုဘောတောသဘောပေါက်လေသိနိုင်ခဲ့သောအတကသဘောပေါက်နားလည်ပြီးသိနိုင်ခဲ့တဲ့မေတ္တရားနိဗ္ဗာန်တရားအဝင်အပသစ္စာလေးပါးတရားနဲ့ပရိစ္ဆာသမုပ္ပါတရားတန်တော်ငြိမ့်တဲ့ငြိမ့်ချမ်းဖေသောအတကဓမ္မဘောနိဗ္ဗာန်တရားမေဘောနိဗ္ဗာန်တရားဟာအင်မတန်ငြိမ့်တဲ့ငြိမ့်ချမ်းတဲ့ ပဏိတောအာမယမယောင်ရဲနိုင်အောင်မြင့်မြတ်ကောင်းမွန်ပေသောတကားမတရားဗုဒ္ဓရနိဗ္ဗာန်တရားဟာအာမယမယောင်ရဲနိုင်အောင်ကို မြင့်မြတ်ကောင်းမွန်တယ်။ဒါကြောင့်သောတာပန်သဂရကအနာဂယန္တာဆိုတဲ့အရိယာပုဂ္ဂိုလ်တွေခဏခဏဖလသမဘဝင်စားကြတယ်။ဖလသမဘဝင်စားတယ်ဆိုတာ ဟောချမ်းသာကိုခံစားတယ်နိဗ္ဗာန်ချမ်းသာကိုခံစားတယ်လို့လည်းဆိုတဲ့ပရသမဘာဝင်စားတယ်ဆိုတော့ဖို့စိတ်တွေကြီးတယ်ခဏခဏဖြစ်အောင်လက်လိုက်ဖြစ်အောင်စက္ကန့်တိုင်းစက္ကန့်တိုင်းဖို့စိတ်တွေဖြစ်အောင်လုပ်တာကိုဖရသမဘာဝင်စားတယ်လို့ခေါ်တယ်စက္ကန့်တိုင်းစက္ကန့်တိုင်းဆိုစက္ကန့်60ကို1မိနစ်မိနစ်60တနာရီစက္ကန့်တိုင်းစက္ကန့်တိုင်း နိုင်ပေါင်းများစွာဖိုစိတ်တွေကြီးတယ်ဖြစ်အောင်လုပ်နေတာကိုဖလားသမားပါဝင်စားတယ်ဖိုစိတ်တွေဖြစ်နေအဲ့ဒီဖိုစိတ်ကဘာသိတယ်သိဆိုတာသိစရာအာယုံတစ်ခုခုရှိရလားအဲ့ဒီဖိုစိတ်ကနိရောဓသစ္စာခေါ်အငိမ့်တဲ့နိဗ္ဗာန်ကြီးကိုသိနေတယ်အငိမ့်တဲ့နိဗ္ဗာန်ကြီးကိုသိပြီးနေရတာဟာအမရနိုင်မယောင်ရဲနိုင်အောင်ပဲ မြင့်မြတ်တယ်ကောင်းမွန်တယ်သောတာပန်ပုဂ္ဂိုလ်ဖြစ်ရင်သူ့ဆိုင်ရာသောတာပတိဖို့စိတ်ဝင်စားလိုက်တော့နိရောဓသစ္စာခေါ်တဲ့အငိမ့်တန်နိဗ္ဗာန်ကိုသိနေတယ်မိမိရဲ့လေ့ကျင့်ခန်းအတိုင်းအတာအရအချိန်ကြာကြာသိနိုင်တယ်လေ့ကျင့်ခန်းအတိုင်းသိမရသေးရင်တမိနစ်ကြာကြာလောက်သိနေပြီးတဲ့အခါကျတော့နိဗ္ဗာန်အသိစိတ်က နိဗ္ဗာန်သိတဲ့ဖို့စိတ်ကပြဲပြီးတော့ဟောယုတ်နံဆိုတဲ့သင်္ခဏတရားတွေကိုသိတဲ့စိတ်ပြန်ပေါ်လာတဲ့ယုတ်နံသင်္ခဏတရားသိတဲ့စိတ်ပြန်ပေါ်လာမြောက်ယုတ်နံကျိုးရမှတ်ရဖြစ်နေပြန်တာပေါ့ပေါင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စသည်ပင်နိုင်လေးချက်တစ်မျိုးမျိုးကိုတော်၎င်းသောမဟုတ် အောင်လာနာဒုံနာကျင်နာစတဲ့ဝေဒနာတွေကိုတော့၎င်းတော့မဟုတ်ဒီလိုလုံးစိတ်ပြီးတော့ချမ်းသာနေတဲ့ဒုက္ခဝေဒနာကိုတော့၎င်းတော့မဟုတ်အတန်တစ်ခုကိုကြားနေတဲ့သင်္ခတတရားကိုတော့၎င်းတော့မဟုတ်အနတ်တစ်ခုကိုမွေးနေတဲ့သင်္ခတတရားကိုတော့၎င်းတော့မဟုတ် သရွေမျိုးခြင်းသရွေစုခြင်းသရွေမျိုးတဲ့သင်္ခရတရားကိုတော်၎င်းပြန်ပြီးမှတ်လျက်သိနေတဲ့အဲ့ဒါကိုစက်လိုက်မယမနာမှတ်လိုက်ပြန်ပြီဆိုတော့အဲ့ဒီမှတ်စရာယုံနံဆိုရက်သင်္ခရအာယုန်တွေကိုကြော်လွန်ပြီးတော့အာသင်္ခရနိရောဓတ္တနိဗ္ဗာန်ကိုသိတဲ့ဖို့စိတ်တွေပေါ်လာပြန်ရော့ အဲဒီဖို့စိတ်တွေပေါ်လာပြန်တဲ့အခါတွေဖို့စိတ်တွေရဲ့နိဗ္ဗာန်ကိုသိသိနေတဲ့ဖို့စိတ်တွေကြီး2မိနစ်3မိနစ်5မိနစ်စသည်အချိန်ကြာကြာကြီးဖြစ်နေပြန်ရောဒါဖို့ထဲမှာနေတယ်လို့ခေါ်တယ်အဲဒီနိဗ္ဗာန်ကိုသိတဲ့ဖို့စိတ်တွေကတကားပြက်ပြဲပြီးအခုရင်ကပြောတဲ့ဖားမှုပိမှုထိုင်မှုထိမှုစတဲ့ရုပ်တရားနံတရားအသင်္ကတာတရားတွေကို သိတဲ့မှတ်စိတ်တွေပေါ်လာဗျာရော့အဲလေ့ကျင့်ကတော်တော်နိုင်ပြီဆိုလို့ရှိရင်တဏှာရည်တော့ကိုယ်စိတ်တွေကြီးတယ်ဖြစ်ပြီးနေနိုင်တဲ့နနာယီကြာကြာဖို့စိတ်တွေကြီးဖြစ်ပြီးဖလားသမဘာဝင်စားနေနိုင်တယ်အဲဒီလိုနေရတာကိုအားမရမယောင်ရနိုင်ဘူးတဲ့ အဲ့ကမှပိုင်းတာကျေးဇူးရင်ပါသည်ဆရာတော်ဘုရားကြီးကမဟာသရိပ္ပံဝိပဿနာတရားပြ45နှစ်သက်တမ်းကာလအတွင်းမှာသီလရှင်ဆရာကြီးတူဒီပုံစံမျိုးသူကနေနိုင်တဲ့အာမယမယောင်ရဲဘူးဆိုတာကိုအာမယမယောင်ရဲဘူးဆိုတော့အဲဒီလိုကြီးပဲခဏခဏနေကျင်တာပေါ့အဲဒါအောင်ထမင်းချက်နေရင် မင်းအိုးတဲ့ဆန်ထက်ပြီးတာနဲ့ထိုက်တယ်မလားနှစ်ပတ်သုံးပတ်မွဲပြီးသူကဒိတ်ခံသမင်းအိုးထမရေငှဲ့ဖို့ကောင်းတဲ့အချိန်ဟောဆိုတဲ့စိတ်တွေနိဗ္ဗာန်ကိုသိနေတဲ့ဖောဆိုတဲ့စိတ်တွေပြည့်ပြည့်ပါစေသတိပြန်ရပါစေလို့ဆိုလိုတဲ့အဲဒီလိုဒိဋ္ဌံပြီးတော့ဖောင်းနေပိနေထိုင်နေရှိတယ်မှတ်တယ် မှန်ရင်မှန်ရင်နဲ့မစိတ်တွေကုန်ပြီးနိဗ္ဗာန်ကိုသိတဲ့ဖို့စိတ်တွေဖြစ်နေ။ဟာထမရင်ငှက်ကိုသိတော့တဲ့အချိန်ရောက်ပြန်တရိယအဲထမရင်ငှက်ထမရင်ငှက်ပြီးလှုပ်တင်လှုပ်ထားတယ်လည်းလှုပ်အဲပြီးရင်တခါသူကငါငါလုပ်ငန်းဟာဘယ်လောက်တိုင်းတာရှိဆက်ပြီးတော့ကလှုပ်တင်နေဆိုမှန်းပြီးသူကဒိဋ္ဌံလိုက်ပြန်အဲဒါဒိဋ္ဌံပြီးသမင်းချိန်ရင်တောင်မှ နိဗ္ဗာန်ကိုသိတဲ့ဖို့စိတ်တွေခဏခဏဖြစ်အောင်လုပ်တယ်ခဏခဏဖလားသမဘဝင်စားတယ်လို့ဆိုလို့တဲ့ဒါတထောင်မှတယောက်ဆိုသလိုဒီနေ့ခေတ်ဖြစ်တာတွေရှိတယ်လုံးဝမဖြစ်နိုင်တဲ့တရားမဟုတ်ဘူးဖြစ်နိုင်တဲ့တရားဖြစ်အောင်လုပ်ရင် ဖြစ်ကိုဖြစ်တဲ့တရားအဲလုပ်နိုင်မလုပ်နိုင်ကိုယ့်ဘက်မှာဒါပဲရှိတယ်လုပ်တိုင်းလည်းမဖြစ်ဘူး ဖြစ်နိုင်တဲ့စွမ်းရည်ရှိပါရကနဲ့မလုံးလို့မဖြစ်ဘူးဒီလိုသာရှိတယ်လုံတိုင်းမဖြစ်တာကပါရမီအင်အားနဲပါနေတော့မိမိမြုံမှန်းသလိုလုံတိုင်းမဖြစ်ဘူးပါရမီအင်အားတွေပြည့်ဝနေပေမဲ့မလုံရင်မဖြစ်ဘူးပါရမီအင်အားလည်းပြည့်ဝမယ်လုံလဲလုံမယ်ဆိုရင်ဒီနေ့လုံတိုင်းဖြစ်တဲ့တရားဒါဖြင့်လုံကြည့်ရမယ် သွန်းသွန်းတမန်ကြိုးကြိုးစားစားရစ်စီလာများလောက်ကြည့်လို့မှအခုရင်ပြောတဲ့သီလရှင်ဆရာကြီးလို့မဖြစ်သေးဘူးဆိုရင်အော်ငါပါရမီအင်အားနည်းလို့ပဲအဲဒီလိုဆုံးဖြတ်ရမယ်အဲကြောင့်ပဏိတော်အာမယမယောင်ရဲနိုင်အောင်မြင်းမြတ်ကောင်းမွန်လာတဲ့မေဖို့နိဗ္ဗာန်တရားတော်ပါတကားဘုရားမြတ်စွာဘုရားဆင်ခြင်တာဆင်ခြင်တာ အတကဝသရုံပြင်စည်းစဉ်းစားယုံမြဖြင့်မတိနိုင်မရောက်နိုင်မရနိုင်သောမဲ့ဖို့နိဗ္ဗာန်တရားပေတကားမဲ့ဖို့နိဗ္ဗာန်တရားဆိုတာအတွေးသမအကြံသမအပြောသမတွေလက်လန်းမမီတဲ့တရားအတွေးသမ အပြောသမ အကြံသမတွေမသိနိုင်မရနိုင်မရောက်နိုင်တဲ့တရားတွေးနေုံကြံနေုံ ပြောနေုံမြနဲ့ လက်လန်းမမီမသိနိုင်မရနိုင်တဲ့မဲ့ဖို့နိဗ္ဗာန်တရားဒါဗုဒ္ဓမြတ်စွာဘုရားကိုလိုတိုင်းသူရရှိတဲ့တရားနဲ့ပတ်သက်ပြီးတော့ကသုံးသပ်ဆင်ခြင်ဆုံးဖြတ်တော်မူခဲ့တယ်အဲဒါကြောင့်ဒီနေ့ဝိပဿနာဆိုတဲ့ဆိုင်းဘုတ်ကိုတင်မိရင်ဗုဒ္ဓမြတ်စွာဘုရားညွှန်ကြားတဲ့ဤစနစ် အတိုင်းကြိုးစားအားထုတ်မှ အတွေးသမားအပြောသမားတွေလက်လန်းမမိတဲ့မေတ္တရားဖို့တရားနိဗ္ဗာန်တရားကိုမိမိတို့လက်လန်းမိမှာဗုဒ္ဓမြတ်စွာဘုရားကဘယ်လိုဒီမေတ္တရားဖို့တရားနိဗ္ဗာန်တရားတွေလက်လန်းမိသိအောင်လုပ်ရမယ်လို့ညွှန်ကြားတယ်လေပါတိဇာကရိယာယသဗ္ဗရေတိမနမယချမ်းမပြရှုမှမြဲရမည်ပလဝတုပရောရိဝလှုပ်ရှားမှုရာလူမမတူးသွားခြင်းရမည် အတွေးသမားအပြောသမားတွေလက်လန်းမပြီးတဲ့မေဖို့နိဗ္ဗာန်တရားကိုရကျင်သိကျင်လက်လန်းမေးခြင်းရင်နိုးတဲ့စိတ်ကစပြီးတော့နောက်တစ်ပတ်အိပ်ပျော်ခြင်းနဲ့စိတ်အထီးအဆက်မပြတ်တလစားရှုမှတ်ပါအဲဒီလိုရှုမှတ်ရမှရုပ်ပိုင်းဆိုင်ရာကိုအမှုရာတွေဖြစ်ပေါ်လာတဲ့အခါလှုပ်ရှားမှုရာလူမမတိုးသွားခြင်းရမည်ဆိုတဲ့အတိုင်းအာမရှိတဲ့လူမမလိုဖြည်းဖြည်းနေနေကြတဲ့ ပြုလုပ်ပြီးတော့ကရှုမှအထုတ်ပါတဲ့ဒါယောဂီများရဲ့အသက်ကြောရိုးစည်းကံတဲ့ဒီစည်းကံနှမျိုးအဲဒီစည်းကံရဲ့အချွေရန်တွေကသက်ခုမန္တယထာအန္တောမျက်စီကွယ်သူ ပုံစံယူနေသူခြင်းရမည်ဟောရှုမှတ်မှုသာကိုယ်အလုပ်တစ်ခုဒါပဲဟိုကြည့်ဒီကြည့်မကြည့်နဲ့မျက်လွာချမလွဲတာမချောင်တာကြည့်ခြင်းကြည့်ခြင်းနဲ့စိတ်ကစပြီးတော့မှန် ကြည့်တာမြင်တာသိတာအဲ့ဒါလိုလုပ်ရမယ်တဲ့သောတာဝပရိရောယထာနာထိုင်ပင်သူပုံစံယုံနေသူခြင်းရမည်နားမကြတဲ့နှစ်ထိုင်နှစ်ပင်တွေဘာမှဂယုစိုက်နားထောင်မနေဘူးအဲ့ဒီတိုင်းယောဂီလည်းမလွဲတာမချောင်တာကြားလာတဲ့အတန်းမှတ်ပြီးအဲပင်တိုင်းတွေပြန်မှတ်နေတဲ့ဂယုစိုက်ပြီးနားထောင်မနေနဲ့ ပိညဝသယထာမူကောဆွမ်းအားသောသူပုံစံယုနေလူချင်းရမည်အဆွမ်းအားရဲစကားပြောဖို့ဂယုမဆိုင်ဘူးအဲဒီလိုပဲယောဂီဟာဟိုတင်းကလေးပြောလိုက်ခြင်းလို့ပြောလိုက်တာနဲ့ဒီဟာကလေးစိတ်ကူးရပြောခြင်းလို့နေရပြောလိုက်တာနဲ့ဒီလိုမလုပ်ရဘူးအဆွမ်းအားတွေစကားပြောဖို့ဂယုမဆိုင်တယ်လို့ယောဂီလည်းစကားပြောဖို့ဂယုမဆိုင်နဲ့ရှုမှတ်ဖို့သာဂယုတိုင်းမလစ်မလအောင်ရှုမှတ်ပါလို့ဆိုလို့တဲ့ သယေထမတသာယိနာအကျိုးမြင်ရဖို့ရလန့်မျောမြင်မိရင်ရလတ်ကိုမြင်ရင်ရပေါက်ရငန်းကိုမြင်ရင် လူသေးကောင်းလို့တောင်နေရမယ်လူသေးကောင်ဟာလှုပ်လည်းမလှုပ်ဘူးပြောလည်းမပြောဘူးနားလည်းမထောင်ဘူးကြည့်လည်းမကြည့်ဘူးအဲဒီဥပမာလိုယောဂီဟာလည်းမပြောနဲ့နားမထောင်နဲ့ဘာမှစိတ်မကူးနဲ့ အဆင်မပြတ်တလဇတ်သာမှတ်နေလို့ဆိုလို့တဲ့အဆင်မပြတ်တလဇတ်မှတ်နေရင်အကျိုးမြတ်ကရှိတယ်လေအတွေးသမားပြောသမားစိတ်ကူးသမားတွေလင်လန်းမပြီးတဲ့မဲ့ဘုံနိဗ္ဗာန်ကိုရမှာဒါကြောင့်လူသေးကောင်းဟာဘာမှမလုပ်သလိုယောဂီလည်းပဲရှုမှတ်မှုတစ်ခုက လွယ်ပြီးတော့ဘာမှ မတွေးမကြံမပြောမဆိုမလုပ်မကြည့်နားမထောင်နဲ့တဲ့ အဲ့ဒီနိုင်ကျင့်အဲပြီးတော့တခုရှိသေးတယ်ယောဂရှိသည်ပြန်ထမြည်ကြံစီမပြင်းနဲ့အဲဒီယောဂဝရဏတွေရှိနေတယ်တရားမှလို့မဖြစ်ဘူးငါယောဂခုမှပြောက်သတရားမှလို့မဖြစ်ဘူးဒီတွေးတွေနဲ့တရားမှမှပဲမနေနဲ့အစာသာသည်ဝမ်းအင်သည်ကြံစီမပြင်းနဲ့ ခါလိုက်တာရင်းကိုပူနေတာပဲငါတရားမမှတ်သေးဘူးဒီလိုလည်းမနေနဲ့တဲ့အာခုမှဘိုက်ကသားပြီးသားလေးနေတယ်ဝန်းတင်းနေတယ်ငါဓမင်းတို့စီလိုက်အောင်မယ်ဆိုပြီးမမှတ်ပဲမနေနဲ့အလုံးပန်းမိပန်းငယ်ဒီကြံစီမပြင်းနဲ့ဒီနေ့ယောဂီတွေကတော့ဘာအလုံးမှမလုပ်ရပါဘူးအဲတော့လုပ်ငန်းကိစ္စနဲ့ပတ်သက်ပြီးတော့ပင်ပန်းတယ်ရဲ့လို့တို့ယောဂီတွေမှမရှိဘူး ခိုင်းပန်းပြီးပန်းခဲ့ပြီးကြံစီမပြည့်နဲ့ဒုယောဂီတွေဘယ်မှလည်းသွားစရာမလိုဘူးအဲရှေ့တုန်းကယောဂီတွေဆိုရင်အလုပ်လည်းလုပ်ရသေးတာဗုဒ္ဓမြတ်စွာဘုရားမြတ်မောခေကယောဂီတွေအခုမင်းကိုစီတော်ဆရာတော်ဘုရားကြီးမြမဝါကောသတိကြီး1900 80ပြည့်နှစ်ကဒီသတိပဋ္ဌာန်ဝိပဿနာတရားစတင်ဟောကြားလာတဲ့အဲ့ဒီခေတ်ကယောဂီတွေအလုပ်လုပ်ရသေးတယ်ကိုထမင်းကိုချက်ကိုရီကိုခကိုထင်းကိုခွေး အဲဒီလိုအလုတ်လောက်ရသေးတယ်အာသရိပဌံသမိုင်းဥကအဲကမမိုင်းနာကျေးဇူးမာသီဆရာတော်ဘုရားကြီးသတင်းသုံးတော်မူသွားတဲ့ဟိုဟာမိတ်တွေကုတ်ကိုင်းကသာသနာရိပ်တာမှာခရစ်1949မြန်မာ1900အဲမြန်မာ1300နဲ့တခုနဲ့ဒေါ်လာအပြေတတ်တင်ပြီးတော့ယေရှုရှင်မာသီဆရာတော်ဘုရားကြီးအလုပ်ပေး ဝိပဿနာအလုပ်ပိတရားတော်ဟောရနာယူအားထုတ်ကြတဲ့ပထမယောဂီတွေကိုဓမင်းကိုချက်သာအားထုတ်ရတယ်အလုပ်လုပ်ရသေးတယ်ရေခါရသေးတယ်တဲ့ရေတွင်းတို့ဘာလို့သရမရှိသေးဘူးဟိုမှာရေတွင်းဟောင်းကြီးတွေအဲဒီကောက်ကိုင်းဟာမစ်တွေသာသနာ့ဤတမ်းအဲဒီရေတွင်းဟောင်းကြီးတွေကရေဆွဲသေးချိုးဖို့သုံးဖို့အဲဒီလိုကိုယ့်အလုပ်ကိုလုပ်ပြီးတော့အားထုတ်ခရတာအဲဒီလိုအလုပ်နဲ့မကင်းတဲ့ယောဂီတွေအလုပ်ပန်းပြီးပန်းငယ်ကြီးကျန်းစီမပြင်းနဲ့ ဟာငါထမင်းကျဲရေကရေဆိုအလုပ်လုပ်တာမဝိုက်တာဆိုပြီးမမပဲမနေနဲ့အဲဘယ်ချင်းရရင်ငါထမင်းကျဲရေကအလုပ်တွေလုပ်ရအောင်မယ်အဲ့ဒီကြောင့်မောအောင်ပါအဲကြိုးပြီးတော့ကနားမယ်မမှတ်သေးဘူးဒီလိုလည်းမနေရဘူးတဲ့အလုပ်ပန်းပြီးပန်းငယ်ကြီးကြံစီမပြင်းနဲ့ခိုင်းပန်းပြီးပန်းငယ်ကြီးကြံစီမပြင်းနဲ့ဟင်းမင်းရဲ့စားစရာတောက်စရာချက်စရာပြုတ်စရာဈေးသွားဝယ်မှရတာ အဲ့ဒီကိုကိုင်းဟာမိတ်တဲ့အနေနဲ့ဆိုရင်ရွှေကုံချင်းရင်ဗဟန်းစေအနည်းဆုံးဝေါ်တာမွေစေအနည်းဆုံးအနည်းဆုံးဆိုပေမဲ့လို့တိတ်တော့နေတာမဟုတ်ဘူးအတန္တနာဤတာဖွင့်စားဦးကျေးဇူးရှင်ပါစီဆရာတော်ဖျားကြီးရောက်စားဦးဆိုဒီလိုလိုင်းကားတွေလည်းရှိတာမဟုတ်ဘူးသွားရင်ချင်းချင်းသွားမြင်းလဲကြုံမြင်းလဲစီးဒါပဲရှိသေးတယ်59ခုသာသနာ့ဤတာ10နှစ်ပြည့်တဲ့59ခုနှစ်ဘုန်းကြီးဗြဟ္မအကျင့်အဲ့ဒီသာသနာ့ဤတာသွားပဲတရားဝင်တယ် အဲရိတ်လာတဲ့ဒီမြင်းလေးတွေကောက်ကောက်ကောက်ကောက်နဲ့အဝင်အတွက်ရှိတယ်အဲနောက်မှဗိုလ်မှူးကြီးထွန်းစိန်အကြောင်းပြုပြီးတော့ရန်ကုန်ထဲမှာမြင်းလေးတွေပျောက်ွယ်သွားတာထိုက်ကားတွေတိုးလာလဲအဲခုလိုဆိုတော့ပေးကြရင်နေနဲ့လိုင်းပြေးတဲ့မော်တော်ရင်နေနဲ့ဆိုသွားရလာရလွဲတယ်ဒါတောင်မှတိုးရတက်ရတာတိုးတက်တဲ့ခေဆိုပြီးဘယ်သက်သာလိမ့်မလဲ အဲဒါကြောင့်ခရီးပန်းပြီးပန်းခဲ့ဒီကြံစင်မပြည့်နဲ့ဈေးသွားရင်ပင်မအောင်မယ်လို့မသွားခင်ကြိုတင်ပြီးတော့မမပဲနားမနေနဲ့တဲ့ဈေးကပြန်လာချက်ခံပြုတ်ခံတမ်းမဝင်ရလို့ရှိရင်လည်းဈေးကအခုမှပြန်ရတယ်ငါမောသေးတယ်မမသေးဘူးလို့ဒီလိုမနေရဘူးတဲ့ဒါဗုဒ္ဓမြတ်စွာဘုရားအပြောသမအတွေးသမတွေလက်လန်းမမီတဲ့ နိဗ္ဗာန်ကိုလက်ထမ်းမိရနဲ့ရောက်နိုင်ရေးအတွက်ပေးထားတဲ့လမ်းညွန်စည်းကမ်းတွေအဲ့ဒီတိုင်းအာထုံမှာတကယ်အာထုံတဲ့အလုသမားမှာမဲ့ဘောနိဗ္ဗာန်ဆိုတဲ့တရားကိုရတာအတ္တကဝတ္တရောကြံစည်စဉ်းစားယုံမျှနဲ့မသိနိုင်မရနိုင်မရောက်နိုင်တဲ့မဲ့ဖို့နိဗ္ဗာန်တရားတော်ကြီးပါတကားညာနေနေဝအဝသရိတာပေါ့ဉာဏ်ဖြင့်သာရနိုင်ရောက်နိုင်သိနိုင်တယ် နိဗ္ဗုဏအလွန်သိမ့်မွေ့သောမေဖို့နိဗ္ဗာန်တရားတော်ရှိပြီတကားမေဖို့နိဗ္ဗာန်တရားအင်မတန်သိမ့်မွေ့တဲ့ပါဏိတာဝေရဏီယောပညာရှိပုဂ္ဂိုလ်တို့သာသိရသိနိုင်သော တရားမြတ်ပေတကားပညာရှိပုဂ္ဂိုလ်တွေသာသိနိုင်တယ်ဘယ်လိုပညာရှိဝိမသနာပညာရှိမဲ့ပညာရှိဟောပညာရှိတဲ့ပုဂ္ဂိုလ်တွေသာသိနိုင်ရနိုင်ရောက်နိုင်တဲ့တရားဒါတရားပဲကိုဆင်ញင်သုံးတတ်တာ ဒီလောက်တောင်ပိန်မွေ့နဲ့နဲ့အသိခက်ခဲတဲ့တရားတော်ကြီးဒီတရားတော်ကြီးကိုသိဖို့ဆိုတာမလွယ်ဘူးဘာကြောင့်မလွယ်သလဲတတ္တဝါတွေရဲ့အခြေအနေဗုဒ္ဓမြတ်စွာဘုရားသုံးသပ်ပြန်ပြီအယံခောပနာပဒဤတတ္တဝါအပေါင်းသည်အာလယရာမံတွဲတဆရာကာမကုံအာယုံတွေနဲ့ သဝေတတာယာမှုလင်ပျော်မှုစရာရှိကြကုန်သည်တကားအဖြောင့်ကတော့တတ္တဝါတွေဟာကာမဂုဏ်အာယုန်တွေနဲ့သာတာယာပျော်မှုနေကြတယ်တဲ့ဒါကြောင့်လေအခုရင်ကပြောကြတယ်မေတ္တရာဗောဓရာနိဗ္ဗာန်တရားမရနိုင်မသိနိုင်ကြတာအဲမှန်လားမမှန်လားသင်္သာကြည့်ကာမဂုဏ်အာယုန်တွေဆိုတာဘာလဲ ကြည်စရာမျိုးစုံအဖုံမုံဒါယူပါယုံဆိုတဲ့ကာမဂုဏ်တစ်မျိုးပဲနားထောင်စရာအသံမျိုးစုံတတ္ထာယုံနားယူစရာအနံ့မျိုးစုံကန္တာယုံ စားစရာတောက်စရာအယေအဘတ်မျိုးစုံရတာယုံ တွေးထီစရာအဖုံဖုံဖောတဘာအာယုံအဲဒီ၅ပါးအာယုံ၅ပါးကိုကာမဂုဏ်တရားလို့ခေါ်တဲ့ ဗုဒ္ဓမြတ်စွာဘုရားခေတ်ကကြည်စရာကာမဂုဏ်အာယုံဆိုတာဒီနေ့ခေတ်လောက်မပေါ်များဘူးနားထောင်စရာနားရှုစရာစားတော့စရာဒီနေ့ခေတ်လို့မပေါ်များဘူးတွေ့ထိစရာဆိုတဲ့အဝတ်အထည်အသုံးအဆောင်တိုက်အိမ်ဆိုတဲ့ပုံစံအခုခေတ်မှာအမျိုးမျိုးအဖုံဖုံရှေ့ခေတ်ကဒီလိုမရှိဘူးကာမဂုဏ်အာယုံအသုံးအဆောင် ကြည်စရာနားထောင်စရာနှမ်းရှုစရာစားတော့စရာတွေးကြည့်စရာဝတ်ယုံသုံးဆောင်စရာအဖျားဖျားမပေါ်များတဲ့ဟိုရှိခေတုံးကတောင်းမှရှိတာကလေးတွေ့တာသားရပျော်မွေ့ပြီးတော့တရားဘက်ကိုစိတ်တောင်မကူနိုင်ဒါတတ္တဝါတွေဘက်ကအာလယရတတွေ့တာစရာကာမကောင်အာယုံတို့၌မွေ့လျော်နှိမ့်ချိုင်ပျော်ပွား၍နေကြအကုန်သည်တကား အာလယသံမူရိတာတွဲတာစရာကာမဂုဏ်အာယုံတို့ဖြင့်ဝမ်းမြောက်အာရသဘောကြနေကြအကုန်သည်တကအာလယရမတံအာလယရတယအာလယရမယအာလယရတယအာလယသံမူရိတာယခောပါဏအပဇာယတွဲတာစရာကာမဂုဏ်အာယုံတွေနဲ့တွဲတာသာယာမှုနဲ့ပြောမှုစရာရှိရကုန်သည်ဖြစ်၍ ကာမဂုံအာယုံတို့၌မွေလျောနှိမ့်ကြိုက်ပျော်ပိုက်အာရသဘောကြနေသောတတ္တဝါပေါင်းတဲ့၌ဝါတတ္တဝါပေါင်းသည်ဣဒပစ္စယတာဤအကျိုးတရားတို့၏အကြောင်းတရားဟုဆိုသောဝါဤအကြောင်းတရားရှိသည်အဖြစ်ဟုဆိုသောယရိရန်ယောအယံပရိသသမုပ္ပါရောအကျင်ပရိသသမုပ္ပါတရားသည်အရိဟိဣရန်ဌာနံပရိသသမုပ္ပါဟုသောဤအရာဌာနကိုဒုဒ္ဒံမြင်နိုင်ခဲ့သောအတကားဗုဒ္ဓမြတ်စွာဘုရား တ္တဝါတွေပဲစဉ်းစားတာကာမဂုဏ်အာယုန်တွေမြည့်ရှက်ပျော်မွေ့နေလို့တရားပဲမလဲ့နိုင်ဘူးတရားပဲလှဲ့လာပြန်တော့လေခပ်ပေါ်ပေါ်အနေထားနဲ့ဟောတဲ့တရားနားထောင်ရုံလောက်ကလေးနားထောင်နည်းနည်းခက်ခဲတဲ့ပဋိစ္စသမုပ္ပါဆိုတာပဋိစ္စသမုပ္ပါကို ဗုဒ္ဓမြတ်စွာဘုရားကအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမရူပနာမရူပပစ္စယသလယရဏံသလယရဏပစ္စယဘသောဘသပစ္စယဝေရဏဝေရဏပစ္စယတဏတဏပစ္စယဥပါဒနာဥပါဒနာပစ္စယဘောဘောပစ္စယဇာတိဇာတိပစ္စယသရမရဏံသောကပရိဒီဝဒုက္ခဓမ္မနတုပါဒသံမွန်တိဧဝအမေတ္တကေဝလတဒုက္ခခန္ဓာသသမှုရယဟောတိဟောတာမြတ်စွာဘုရားအကျေး အသေးစိတ်အနုစိတ်သင်ခြင်းပြီးတော့ဘယံမဖြစ်ခင်ကတည်းပရိစ္ဆသမုပ္ပါကို နားလည်ခဲ့တယ်ဘယံဖြစ်ပြီးမှဆိုတော့ပိုးပြီးနားလည်တာပေါ့ဗုဒ္ဓမြတ်စွာဘုရားနိဒုအကျေပရိစ္ဆသမုပ္ပါကိုနားမလည်ပေမဲ့မဲ့ခိုင်ဖို့ရောက်နိဗ္ဗာန်ပေါက်ယုံမြပဋိစ္စသမုပ္ပါတရားတော်ကိုနားလည်ပုံကလွယ်လွယ်လေးပဲပဋိစ္စသမုပ္ပါ ပဋိစ္စသမုပ္ပါနားလည်ခြင်းယင်အဝိဇ္ဇပစ္စယသင်္ခါရစတဲ့မြတ်စွာဘုရားဟောထားတဲ့ဒေသနာနည်းတွေကိုအလော့ရအောင်ကြက်နေစရာမလိုဘူးအဝိဇ္ဇပစ္စယအဝိဇ္ဇကြောင့်သင်္ခါရသင်္ခါရတွေဖြစ်တယ်ဟောအဝိဇ္ဇဆိုတာဘာသင်္ခါရဆိုတာဘာဒီလိုဒေသနာနည်းနဲ့ခွဲခြားပြီးတော့ကနားလည်မှပဋိစ္စသမုပ္ပါကိုသိတယ်လို့ပြောနေတာမဟုတ်ဘူး ဒီလိုဒေသနာနည်းနဲ့နားမလဲခြင်းနေပရိသေရောအသုံးလုံးမကြည်ခြင်းနေပရိသေအောင်ပရိသသမုပ္ပါကိုတွေ့နားလည်ဖို့ဆိုရင်ကိစ္စမန္တပမဟာသရိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်တဲ့မိအာထုတ်ပါမဟာသရိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်ရင်ပရိသသမုပ္ပါနားလည်ပါတယ်တမိုင်းဥကအရှင်အသတိရဲ့အရှင်သာရိပုတ္တရာလို့ဖြစ်လာမဲ့ ဥပဒိတပြပိုက်ကြီးကိုဟောတဲ့တရားယေဓမဟေတုပဘဝတေတံဟေတုံတာထကတောအာဟဒေသင်္ဇာယောနိရောဓဧဝံဝါဒီမဟာသမနောဒါဟောတာပဲအရှင်သာရိပုတ္တရာဖြစ်လာမဲ့ဥပဒိတပြပိုက်ကောင်းကောင်းနားလည်သွားတယ်အဝိဇ္ဇာပိစ္ဆယသင်္ခါရတွေမပါသေးဘူးအဲ့ဒီအရှင်အတ္တစီဟောတဲ့သကလုံးထဲမှာအကျဉ်းနီးဟောတယ်ပြိဿရမောဘကို ပဋိစ္စသမုပ္ပါအကျဉ်းကြီးဟောလိုက်တော့ပုပ္ပဋိစ္စကကောင်းကောင်းနားလေခဏကလေးရှုမှတ်လိုက်တယ်ဩသောတာပတ္တိမေဖို့ဆိုတာရသွားတာပဲအခုလေဒီနေ့မြတ်မောက်ခေတကယ်တရားတရားထက်ထက်တန်တန်မေတ္တရားဗောဓိယနိဗ္ဗာန်တရားလိုလိုချင်းချင်းနဲ့သာကြိုးကြိုးစားစားရိုးရိုးသားသားဟန်ဆောင်မှုတွေပယ်ရှားပြီးတော့အားထုတ်ကြည့်ပဋိစ္စသမုပ္ပါသိကိုသိတယ် 30 1339ခုနှစ်ကအခုလိုຫນွေရာဒီတပေါင်းလားအဲ့ကမှပိုင်းတာကျေးဇူးရှင်ပါသည်ဆရာတော်ဘုရားရဲ့ရွှေချက်တို့ရာမွေးရမြေစိတ်ခုံကိုသွားကြတယ်ထိတ်တန်းဓမ္မဂရိကာတွေအကုန်လုံးခေါ်တယ်မာသည်ဆရာတော်ဘုရားရဲ့အဲဒီမှာဘုန်းကြီးကိုယ်တိုင်ပဲတရားဝဲအစီအစဉ်ဘယ်ညဘယ်ညဘယ်ဓမ္မဂရိကာရှေ့ကနေနောက်ကထွက်ဆိုပြီး စီစဉ်ပြီးတော့ကအစီစဉ်ရေးဆွဲပြီးဘုန်းကြီးကိုယ်တိုင်ခန္ဓာမှုလုပ်အဲဒီမှာအခုနတ်မောက်သာသနာဣဒ္ဓဘုရားတော်ဥလာဘသာမီတဲ့ဒီနေ့အသက်60ကျော်နေပါပြီအဲဒီဆရာတော်ဘုရားအလှည့်ကြတော့ဟောသွားတဲ့တရားစင်ထဲမှာပါတယ်ဘုန်းကြီးဟာဝတိဒသမုပ္ပါကဝိသုဒ္ဓိမေမှာပါတယ်တခြားနေရာတွေမှာလည်းပါတယ် သာသနာ့ဘဝတုန်းကလည်းသာရဆရာတော်တွေစီမှာကိုယ်တိုင်ကြက်မှတ်ပြီးတော့ကလေ့လာသင်ယူလာခဲ့တာပဲနောက်သာရဘုန်းကြီးဖြစ်တဲ့အခါကျတော့လည်းကိုယ်စီမှာလာပညာရတဲ့ကိုရင်ငယ်ပသိငယ်တွေပဋိစ္စသမုပ္ပါတရားတော်ချဖို့သင်ကြပေးတာပဲအကျင့်ပေါင်းကိုတရား200လောက်ရှိမှာပါတဲ့ပဋိစ္စသမုပ္ပါကိုယ်တိုင်သင်ခဲ့တာရောသူများချပေးတာရောဆိုရင်ဒါပြီနားမလဲဘူးတဲ့ သာလို့တော့သူကကြေကြေပြင်းပြင်းရတယ်ဗဇတ်ထဲမှာအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏအဲခေါင်းစည်းလည်းရတယ်အကျဲဒါလေးနဲ့အကုန်လုံးဗဇတ်ထဲမှာအလော့ရဒါပေမဲ့ပရိသတ်မဟုတ်ပါနားမလဲရှားဘူးတဲ့ဆရာတော်ကဘယ်မှနားလဲတော့တလဲဆိုတော့ကျေးဇူးရှင်ပါစီဆရာတော်ဘုရားဤသာသနာ့ဤသာသွားပြီးဖောင်းနေပိန်နေအစထား ထောက်ထားတာတင်ကြတဲ့ယုတ်တရားနံတရားတွေမဟာသရိပဒံဝိပဿနာဒေသနာတော့နေကြကြမပြတ်မလားတလသရှုံ့မှအခါကြတော့မှအင်းပဋိစ္စသမုပ္ပါဆိုတာဒီလိုကိုလို့ပေရိချာချာဤသဘောကြနားလည်သွားတယ်ဒါကြောင့်ဘုန်းကြီးကပြောတယ်အသုံးလုံးမကြည့်တဲ့လူလာခဲ့ပဋိစ္စသမုပ္ပါနားလည်ရမယ်ခိုင်းတဲ့အတိုင်းလို့လွယ်လွယ်လေးပဲပဋိစ္စသမုပ္ပါဆိုတာအကြောင်းနဲ့အကျိုးပဲ အောက်နဲ့ပိန်နဲ့စသည်အစမပြတ်တဲ့ရှုမှန်နေတဲ့ယောဂီရှုမှန်မှုအရှင်းဟုံရလာတဲ့အခါအောက်နဲ့ပိန်နဲ့တခါတခါမတွေ့ရဘူးအောက်နဲ့ပိန်နဲ့မတွေ့တာအောက်နဲ့ပိန်နဲ့မထင်ရှားတာကတကယ်ကိုဖောက်မှုပိန်မှုကမဖြစ်ပေါ်လာလို့မတွေ့မသိမထင်ရှားတာအဲဒါကြောင့်ယောဂီတွေကပြောတတ်တယ်ဖောင်းတဲ့ပင်နဲ့မှလည်းမတင်ရှားဘူးတဲ့။အဲမတင်ရှားဘူးပြောသမ်းပါအောင်နည်းနည်းနှုံနှုံကလေးတောင်မရှိဘူးလားဆိုရှိတယ်တဲ့ ဩသသာဥဟာတို့ဝန်းပိုင်အရေးပြားရောသူကဒါကြတဲ့ပိန်ခွဲပြီးဒီလိုသာမထင်ရှားတာကိုတပြည့်တပြည့်ဝိပဿနာဉာဏ်ရင့်လို့သဘောတရားတွေကအကာတွေစင်းစင်းသွားတယ်ပညာဆိုတဲ့အကာတွေစင်းစင်းစင်းစင်းသွားတော့နောက်ဆုံးလောက်တာကလေးတော့ရှိနေတာပဲသပင်မွေးလောက်ဖြစ်ဖြစ်သပင်မွေးလောက်မကြည့်ပဲဖြစ်ဖြစ် လုံမှန်းသိရုံလေးထင်ရှားနေတာပဲဒါတိမ်တိမ်မွေ့မွေ့ကလေးထင်ရှားနေတာဒါထင်ရှားတယ်လို့ခေါ်တယ်ဒါကြောင့်ကအဲ့ဒါလောက်ဟာကိုမတင်ရှားဘူးလို့အာငါပိနာမှတ်လို့မရဘူးလို့ပြောတာဒီလိုမလုပ်ရဘူးသပင်မွေးလောက်သပင်မွေးလောက်မရှိပေမဲ့နှုတ်စီနှုတ်စီလှုပ်ထားကလေးရှိနေသေးရင်အဲ့ဒါဖောင်းနေပိနေထင်ရှားတယ်လို့ခေါ်တယ်တိမ်တိမ်မွေ့မွေ့ထင်ရှားနေတာ ကြာလေကြာလေတိမ်တိမ်မွေ့မွေ့ထင်ရှားလေဒီလိုဖြစ်ရမှာသာသာဥတော့ကြမ်းကြမ်းနန်းနန်းကြီးထင်ရှားတာပေါ့ဝန်းပိုက်အေးပြားကြီးတော့စူကတက်လာလိုက်ခြိုင်နေဝင်သွားလိုက်ဒါအစဥကြမ်းကြမ်းကြီးထင်ရှားတာကျွမ်းမမို့အရှင်ဟုံရလေကြာလေတိမ်တိမ်မွေ့မွေ့ထင်ရှားရမယ်အဲ့ဒီလိုတိမ်တိမ်မွေ့မွေ့ကလေးသပင်မွေးလောက်သပင်မွေးလောက်မကြည့်ပဲတိမ်တိမ်မွေ့မွေ့လေးထင်ရှားနေရကနောက်လုံးဝကိုနှုတ်စီနှုတ်စီကလေးမရှိတော့ဘူးဆိုမှ ဖောင်းတာပိန်တာမှတ်မရဘူးဖောင်းတာပိန်တာမရှိဘူးလို့ဒီလိုပြောရတယ်လုံးဝကိုနှုတ်စီနှုတ်စီကလေးတုံမှန်သိယုံနှုတ်စီနှုတ်စီကလေးကိုမရှိအောင်ဖောင်းတယ်ပိန်တယ်ဖောင်းတယ်ပိန်တယ်မှတ်ပါအဲလိုအင်မတန်သိမ်မွေ့လာတဲ့အခါကျတော့ဖောင်းတယ်ပိန်တယ်အဆူထဲ့ဖို့အချိန်မရဘူးဟိုကအင်မတန်မြင်ရနေတာကိုအဲဖောင်းတယ်ပိန်တယ်ဆိုဖို့အချိန်မရမဆိုးနဲ့သိယုံလေးမေ့တင်ပြီးတော့ကလိုက်နေ သိယုံကလေးမေးတင်စရာမေးတင်ပြီးသိစရာတောင်မရှိတော့ဘူးနှုတ်စီနှုတ်စီကလေးလုံးဝမရှိတော့ဘူးဆိုမှအောင်းနာပိန်နာမရှိဘူးမထင်ရှားဘူးလို့ပြောရတာအဲဒီလိုနှုတ်စီနှုတ်စီကလေးတောင်မရှိတော့ဘူးဆိုရင်ဖောင်းတဲ့ပိန်နဲ့အဆိုးလည်းထည့်ပြီးဖောင်းတဲ့ပိန်နဲ့မမှားရတော့ဘူးအဆိုးမထည့်ပဲမေးတင်ပြီးသိယုံသိယုံကလေးလည်းသိမနေရတော့ဘူးနှုတ်စီနှုတ်စီဖောင်းတဲ့ပိန်နဲ့ကလေးရှိနေလို့အဆိုးမထည့်နိုင်ရဲ့အချိန်ခါမေးတင်ပြီးသိယုံကလေးသိသိနေရတာ နှုတ်စီနှုတ်စီဖောက်နေပိန်နေဆိုတာကအကြောင်းတရားဖောက်နေပိန်နေလို့အဆိုးထည့်ပြီးမှတ်နေတာကအကျိုးတရားနောက်သိမ့်ဝဲလွန်မြန်လွန်းလို့ဖောက်နေပိန်နေတောင်အဆိုးမထည့်နိုင်တော့ဘူးသိယုံကလေးသိသိနေတယ်ဟိုကနှုတ်စီနှုတ်စီဖောက်နေပိန်နေအကြောင်းတရားသိယုံကလေးသိသိနေတဲ့အကျိုးတရားဟောနှုတ်စီနှုတ်စီဖောက်နေပိန်နေလည်းမရှိတော့ဘူးမရှိတော့ဒီမှာမွေးတယ်ပြီးသိတယ်အသိကလေးတယ်မဖြစ်တော့ဘူးသိစရာမရှိရင်အသိဆိုတာမဖြစ်ဘူးအဲဒီခါကျတော့ယောဂီက ပုံဖြတ်တယ်ဟင်းဖောင်းတယ်ပိန်တယ်ဆိုတာနှုတ်စီနှုတ်စီကလေးအထိရှိနေရင်အဆိုမထည့်နိုင်တဲ့အချိန်သိယုံကလေးမေးတင်ပြီးသိသိနေရတာအခုနှုတ်စီနှုတ်စီကလေးတောင်းမှဖောင်းတာပိန်တာမရှိဘူးမရှိတော့အောင်းတဲ့ပိန်နဲ့အဆိုထည့်ပြီးလည်းမမှတ်ရတော့ဘူးအဆိုမထည့်ပဲမေးတင်ပြီးသိသိနေတာကလေးလည်းမဖြစ်တော့ဘူးဩဖောင်းတာပိန်တာအကြောင်းတရား သိသိနေတာကအကျိုးတရားအကြောင်းတရားမရှိတော့အကျိုးတရားလည်းမဖြစ်ပါကလားယောဂီဆုံးဖြတ်လာတယ်အဲ့ဒါပရိသတ်သမုပ္ပါသိတာပဲဒါကြောင့်အသုံးလုံးမကြေတဲ့လူလာခဲ့သေသေးချာချာညွှန်ကြားတဲ့အတိုင်းသာလုပ်တာနမူနာပြောတာဖောင်းတာပိန်တာနဲ့ပတ်သက်ပြီးကိုယ်ရတာဆန္ဒထိုင်တာထတာစောင်းတာလဲတာငုံတာမော့တာမှတ်ကြည့်အဲ့ဒီလိုကျိုးနေအကြောင်းပဲဆိုတာသိလာလိမ့်မယ်အောင်နာနာ ထုံနာကျင်နာနေစိုးစိုးတိုင်းမှတ်ကြည့်အောင်နာနာထုံနာကျင်နာရှိနေတဲ့အခါ အဆိုထဲ့ထဲမထဲ့ထဲမှတ်ပြီးတော့ကသိနေရတဲ့အောက်နာနာရထုံလာကျင်တာမရှိတော့ဘူးပျောက်သွားပြီဆိုရင်ဟောမှတ်နေရတာမရှိတော့ဘူးမမှတ်ရတော့ဘူးအဲ့ဒါအကြောင်းနဲ့ကျိုးပဲဒါပရိစ္ဆာသမုပ္ပါဘယ်ရင်ပဲမှတ်မှတ်ပရိစ္ဆာသမုပ္ပါဒီကြီးတယ်မြင်တော့မှကြားတော့မှမွေးတော့မှသာတိတော့မှချိုးတော့ရှင်တော့ငန်းတော့ခန်းတော့မှကိုယ်ထန်ထိုင်ထားဆောင်းလဲပြောင်းရှိပူအေးနှွေးချိန်ဖောင်းပိတ်တွေးတော့စဉ်းစားကြံစည်ကြည်ညိုအားရငိုခြင်းရည်ခြင်းအကုန်မှတ် ငိုကျင်တာကအကြောင်းတရားငိုကျင်နဲ့ငိုကျင်နဲ့မှတ်တာကအကျိုးတရားငိုကျင်တာပြောက်သွားတော့ငိုကျင်တယ်လို့မမှတ်ရတော့ဘူးအကြောင်းမရှိလို့အကျိုးမဖြစ်တာအဲ့ဒါပြိဿသမုပ္ပါဒိကြီးပဲဘယ်လောက်ရှင်းထားတယ်အဝိဇ္ဇာပိစ္ဆယသင်္ခါရဆိုတော့အဝိဇ္ဇာဆိုတာဘာခေါ်တယ်သင်္ခါရဆိုတာဘာခေါ်တယ်ရှင်းနေရသေးတယ်ဒီမှာဘာမှရှင်းစရာမလိုဘူးအာယုံမှတ်စိတ်ဒါပဲ အာယုံမှတ်စရာအာယုံမှန်သမျှရုပ်ပိုင်းနာမ်ပိုင်းဆိုင်ရာအကုန်လုံးအကြောင်းတရားမှတ်စိတ်မှန်သမျှအကျိုးတရားထောက်ထားတာ အကြောင်းနဲ့အကျိုးကြီးပဲလှည့်နေတာပဲပရိစ္ဆာသမုပ္ပါဒ်ကြီးပဲအဲ့ဒါကိုအခုရင်ကပြောကြတဲ့နတ်မောက်ရိတ်တာသာကြဆရာတော်ဗราဏနယ်ကကမ္မထာနာသရိယာဆရာတော်ဘုရားကြီးကဟေးပဋိစ္စသမုပ္ပါငါနားမလဲခဲ့ဘူးဟဲ့ဟိုတုန်းက ပရိစ္ဆသမုပ္ပါတရားတွေကိုယ်တိုင်နဲ့သင်ယူခဲ့သူများလည်းချပေးအခောက်ပေါင်းများစွာမဟာစီဆရာတော်ဘုရားကြီးစီသွားပြီးဖောင်းတယ်ပိန်တယ်လို့မှငါပရိစ္ဆသမုပ္ပါနားလဲတော့တယ်တဲ့။တိုင်းအကျင့်အကျင့်တာဒီလိုနားလဲလို့ရှိရင်ပါအိမိနပဏ္ဏညာနိနာသမဏကတော် ဝိပဿကောသုလသောတာပန်သောနာမှာအကြောင်းနဲ့အကျိုးပဲရှိတယ်လို့အဲဒီလိုဆုံးဖြတ်ချက်ချနိုင်တဲ့အသိဉာဏ်ကလေးပဋိစ္စသမုပ္ပါနားလည်သွားတဲ့ယောဂီဟာသုလသောတာပန်တဲ့ဒီဘဝထိုင်ရသီလအရင်မြေအောင်ထိန်ဒီအသိဉာဏ်ကလေးမပြောက်အောင်ဆက်ပြီးတော့မှတ်နေသေးအပေလေးပါမရောက်ဘူးတဲ့ဘယ်လောက်ကောင်းလိုက်တယ်လဲ အဲ့ဒီလောက်သုဏသောတာပန်အမြည်ယူပြီးအပေတကပိတ်ဖို့လောက်တောင်မှဒီနေ့မြင့်မောက်ခင်မှာကာမဂုဏ်အာယုန်တွေနဲ့ပျော်မွေ့အချိန်ကုန်ပြီးဒီဒီကြကြပြည့်ပြည့်ဝဝအာထောက်ရတဲ့စီကိုမလာဖြစ်ဘူးမတိမကြအာထောက်ရတဲ့စီတော့သွားတယ်အမေဒါသိတ်ကောင်းတာတဲ့သိတ်သက်တာတဲ့ငါလှိုင်းပါသည်ဆိုတော့အင်မတန်ပြင်းထန်တာတဲ့ဘုန်းကြီးနဲ့ဆက်သက်တဲ့ ရင်းနေတဲ့ထဲကတောင်လှိုင်ပါစီဆိုတဲ့အတန်ကြရင်ဖျားတောင်ဖျားတဲ့။ဒါသေးသေးရရအားထုတ်ရတဲ့နေရာကိုကြောက်တာ။အဲ့ဒါကြောင့်မို့လို့မေတ္တရားဘုရားနိဗ္ဗာန်တရားအင်မတန်နဲ့နဲ့သိမ့်မှုရတဲ့။ဒါကြောင့်လည်းမသိနိုင်မရနိုင်ကြ။ကာမဂုဏ်အာယုန်တွေနဲ့ပျော်မွေ့နေကြတယ်။ဒါကြောင့်လည်းမသိနိုင်မရနိုင်ကြ။ပြောရမယ်ဆိုရင် သမင်းမစားရေမတော့တောင်းမှတရားအကြောင်းပြောတဲ့အပြောသမားတွေအပြောသမားတွေပေးအောင်ပြောမတရားဘုံတရားနိဗ္ဗာန်တရားရမှာမဟုတ်ဘူးတဲ့ဗုဒ္ဓမြတ်စွာဘုရားကအဲတချို့လည်းပဲသာအုပ်ကြီးကိုင်းပြီးတော့ဟိုစားเจ้าကဘယ်လိုဆိုတယ်ဒီစားเจ้าကဘယ်လိုညွန်တယ်ပေါင်းစားလိုက်ရင်ဘွဲ့အနေဘွဲ့အနေနဲ့ကြံတယ်ကြံတယ်စဉ်းစားတယ်အဲဒီလိုအတွေ့အကြံသမားအစဉ်းစားသမားအပြောသမားတွေ သေအောင်တွေးကြံစဉ်းစားသေအောင်ပြော အောင်မေးကြည့်ပြကြအောင်ပြောရှာကြည့်ပြကြအောင်ပြောမသိနိုင်မရနိုင်မရောက်နိုင်တဲ့မဲ့ဘုံနိဗ္ဗာန်တရားတဲ့အဲ့ဒီတရားကိုသိဖို့ရောက်ဖို့ရဖို့ကတော့ဒိဋ္ဌာမတပ္ပမဟာသရိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်သိမိအာထုတ်ပါဒါတကတငါဖရာတော်မှာတော့အခါတာတော်နိပင်ညွန်ပြယုံမြလားစွန့်နိုင်ရပါကုန်၏ ဋိစ္စသမုပ္ပါသိပြီးမေတ္တရားဘုရားနိဗ္ဗာန်တရားရဖို့ရောက်ဖို့အတွက်တထာဂဏငါဖရာတော်မှာတော့အခါတာတော်နိဗ္ဗာန်ညွန်ပြယုံမြတာစောင့်နိုင်ကြပါကုန်၏နိဗ္ဗာန်ယုံတော့ပဲတတ်နိုင်တယ်ဒီတဲ့မတတ်နိုင်ဘူးတဲ့အဲဒီတော့ဗုဒ္ဓမြတ်စွာဘုရားမိန်ကြတဲ့ အဲ့ဒီမိန်ကြတဲ့အတိုင်းမတရားဘုံတရားနိဗ္ဗာန်တရားရဖို့ဆိုတော့ဘယ်လို အသိတွေလိုသလဲရောက်စရာတွေကိုသိတတ်မှရောက်စရာတွေကဘာလဲငရဲတိရစ္ဆာန်ပိဋ္ဌအတုရကေဒါတွေကြောက်စရာတွေပဲငရဲဆိုတာအင်မတန်နှိမ့်သက်ခံရတယ်လို့ဆိုတယ် ပုံစံအမျိုးမျိုးနှိမ့်သက်ခံရတယ်ငရဲမှာအဲဒါကြောင့်မလို့နှိမ့်သက်ခံမယ်နေရာရောက်စရာမရောက်တင်ဘူးမရောက်ထိုက်ဘူးငရဲဘေးကလော့အောင်ဆောင်ပါဒီလိုအသည့်တွေရှိရမယ်တဲ့ပိဋ္ဌာသူရကဲဆိုတာလဲထိုက်တယ်လို့စင်းရတာမမြင်ရဘူးဒါပေမဲ့တိရစ္ဆာန်ဆိုတာတော့မြင်ရတယ်ဒါတိရစ္ဆာန်ဘဝကြောက်စရာကောင်းသလားမကောင်းဘူးလားနွားတကောင်ဖြစ်ကြည့်ပါဦး လက်ကွင်းဖြင့်မိုးရွာရွာနေပူပူသွန်ထဲမှာယုံရအမဲ့ကုန်းပေါ်မှာကုန်းတွေတိုက်ပြီးတော့ကခိုင်သမျှယုံရအမဲ့ဒါနွားပဲအသုံးမလို့တဲ့အခါတန့်စားမယ်လုံအန်းနဲ့လူတွေရဲ့ကြွန်ခံရအသားနဲ့လူတွေကိုကြွန်ခံရနွားတရိစ္ဆာန်တခုအကြက်တရိစ္ဆာန်တွေကြည့်ပါခွေးတရိစ္ဆာန်တွေသုံးလို့ဒီခွေးအမှန်တန်လိမ့်မတဲ့ခွေးတွေအသုံးချတာဘိန်းမြူ ရှားပွဲတဲ့နေရာမှာလည်းအသုံးချတဲ့ဘိန်းဖြူအနံ့နဲ့တခြားအနံ့ခွဲပြီးတော့ကလှည့်ကျင်ပေးထားတာနန်းကျင်ဘိန်းဖြူပါမပါသိတယ်နောက်အဲ့ဒီခွဲတယ်လည်းဘိန်းဖြူဇွဲပြီးတပ်ပြရတဲ့အခြေရောက်တယ်တဲ့အဲခိုင်းလို့ကောင်းတဲ့အချိန်ခိုင်းခိုင်းခိုင်းလို့မကောင်းတော့ဘူးဆိုရင်ဒီခွေးတဏ္ဍနဲ့ပြစ်တတ်လိုက်တာပဲတိရစ္ဆာန်ဘဝအဲဒါတော့အစင်းမမြင်တဲ့တိရစ္ဆာန်တွေကြည့်ပါဦးဆင်းရဲဒုက္ခဘုရွစိတ်တို့ခြားတို့ဘာတို့အဲဒီလိုနှိမ့်ကြတဲ့ဘဝ အပယ်စင်းဝင်တိဋ္ဌံဒုက္ခအဲဒီလိုအခြေအနေဆိုဘဝအမျိုးမျိုးဘဝအစိုးတွေကလွတ်မြောက်ခြင်းရင်အခုနေကပြောတဲ့အကြောင်းနဲ့အကျိုးပဲရှိတာပဲလို့မှန်ရင်မှန်ရင်ဆုံးဖြတ်ချက်ချနေတဲ့အသိဉာဏ်အဲပရိသသမုပ္ပါရတဲ့အသိဉာဏ်အဲပရိသသမုပ္ပါသိတဲ့အသိဉာဏ်ဒီအသိဉာဏ်ရအောင်အားထုတ်ရမှာဒီဉာဏ်လောက်ရဖို့ကတော့ ရိုးရိုးသားသားအသိဉာဏ်ထက်မြက်တဲ့ပုဂ္ဂိုလ်တွေကမကြပါဘူးရက်ပိုင်းလောက်ရက်ပိုင်းလောက်အားထုတ်ရင်ရနိုင်တယ်အဲ့ဒီအသိဉာဏ်ရရင်ခိုင်ရသီလအမြဲဒီအသိဉာဏ်မပြည့်ပြည့်သေးမရတရိစ္ဆာမိတ်တာသူကပဲလေးပါမရောက်ဒီတဲ့အဆင်မြင့်မြင့်ဆိုရင်တော့မတရားဖို့တရားဆိုတော့និရောဓသစ္စာကြီးရအောင်အားထုတ်ရတယ်အဲ့ဒီအဲ့ဒီဉာဏ်တွေရခောတရဘူး မဲ့ညံဖို့ညံဆိုတဲ့ဒီရအောင်အားထုတ်ရအောင်အားထုတ်ရင်ဗုဒ္ဓမြတ်စွာဘုရားအရိကတောကိုမြာယံဓမ္မငါယထသိထားတဲ့သစ္စာ၄ပါးတရားဆိုတာသိနိုင်ခဲ့တဲ့နဲ့နဲ့တဲ့အဲဒီလိုဂုဏ်နဲ့ပြည့်စုံတဲ့မတရားဘုံတရားနိဗ္ဗာန်တရားတစ်ကြိမ်တစ်ခါရသွားရင်လုံးဝ အခုနေကပြောတဲ့အပယ်၄ပါးဆိုတဲ့ဝဋ်ဒုက္ခဆင်းရဲတွေကလွတ်မြောက်ပြီအဲဒီမဟာသရိပဋ္ဌာန်ဝိပဿနာတရားအလောက်ကိုမဉ္ဇဉ်ဘုံဉ္ဇဉ်နိဗ္ဗာန်ဆိုတဲ့သစ္စာ၄ပါးတရားသိမြင်တဲ့အထိအထုတ်ဖို့ကာမနသောဇာနာရောဇာအတေဇာအဝအတိတ်တုတရိရေဥပသုတ္တရမန္တအလောဟိတံ ယန္တံပုရိသဓမ္မေနပုရိသဝိရိဏပုရိသပရကမေနပတ္တဗနအတံအပ္ပပုနေတဝဝိရိယတသံဌာနံဘောဟိတတိမေကိလေသာပင်မင်းကိုစစ်ခင်ကအနိုင်ကျဲမည်ဟုလှိုင်ပါစေဝိပဿနာကြောင့်လည်းထဲရောက်၍လာတော့ငါဤတာရီရေခြေဆုံးကောင်းဆုံးတကောလုံး၌ရှိသောတသောစာယင်တကောလုံးအုပ်ဖုံးတီနေအပေါ်ကောင်အေးပြားသည်၎င်းနာရူသာတကောလုံးဝဲဖွဲ့တွဲဆံမြေကြည်လာတဲ့ငယ်အသွဲအသွဲသောအကြော့သည်၎င်း အာရိသာဥကောင်းတဲ့ဖို့ဒူးတောင်ရင်တင်မခုံးလက်ချေအထွေတွေအမျိုးမျိုးများစွာသောအယောဒီ၎င်းအဝသိတတုမရွံ့မှန်ကျွဲ့လို့သာကြံပါစေတော့မန္တလောဟိတံရဲရဏိတွေသွေးနဲ့တရံအသားတွေမှန်သမျှသည်နိုင်တေတံအကျွင်းကြမရှိအကုန်လုံးနိုင်တေတံအသားတမြင့်နှိလွင်ထွေးချဲသွေးတဲ့မြတ်မကြံရအောင်ကာမံစကားအကျဲ့ချဲ့ပွဲမလို့တကဲ့ကိုဥပသုတ်တုပိန်ချုံညွန်းနှွမ်း၆ခန်းရွယ်သွားရင်သွားပါစေ။ ယံတံကျင်းနိဗ္ဗာန်မဲ့ဖို့တရားတော်မြတ်ကိုဘုရားထာမေနတုံးတိုက်တိုက်ကြကြိုက်ကြိုက်ကန့်ဆိုင်ဆိုင်တောင်းတင်တင်အောင်မြင်ဥတီအာသာနိထိတ်တံယောဂီတို့အာသွမ်းဖြင့်ဘုရိနာဝိရိယနာယံသူကိုအနိုင်လျက်၍အောင်ပွဲကိုလက်ကင်တည်အာသာနိဒိဋ္ဌိကျယောဂီတို့လုံးလာစွဲဖြင့်ဝိရိဒပရဂမိနာသေမင်းကိုခုခံ၍အန်တုယံမကြောက်ရွံ့နောက်မတွန်ရဲဝန်တည် အာဇာနိထိတ်တံယောဂီတို့စွန်စားကဖြင့်ပတ္တဗံရောက်နိုင်ရနိုင်၏ပတ္တဗံရောက်နိုင်တာထုံနှဖျားသို့ဘောရစိတ်ဆိုင်၍ပြုမခိုင်ညာမြင်ပိုင်းသည်ဖြင့်အမှန်ပင်ရနိုင်ရောက်နိုင်လေတော့၏တံအပုနဲ့ဝဲ၍အသွေးနဲ့ကင်းခွာအလမနာအကုန်ငိမ့်လျက်ဆင်းရဲတွေတကသိမ့်စေဖို့အမြတ်ကိန်းထုတ်ဖန်ဆင်းတတ်သည်ဖြင့်အောက်အမှန်ပင်လိုလားအပ်ပါသောထိုနိဗ္ဗာန်မဲ့ဖို့တရားတော်မြတ်ကို အပပုဏိတဝါရှုမှတ်ခြင်းဉာဏ်မဆုံးရှင်အောင်နှောင်းနေ၍မရောက်သေးမရသေးသည်ရှိသောဝိရိယသာအစမပြဏမရဖဲရှုမှတ်အထုံးမဝိရိယဤတန်ထာဏံရှုမှတ်မှုကင်ရတ္တ၍နာနေခြင်းသည်တန်ထာဏံစကားကိုတွင်တွင်ပြောအိမ်မောကြ၍လည်းတကွီကွီအမှုသဘောမကြီးယောဂီစဉ်ဖြစ်ရအောင်အပြင်းဖက်ခါတမန်နမလောက်ကိုမှမပွားစေပဲရတ္တ၍နာနေခြင်းသည်နအဘိတတိမဖြစ်ရလက်တတိနအဘိတတိနနိဗ္ဗာန်မဲ့ဖို့ကို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 အရေပြားလောက်ကြံကျင်ကြံမိသည်အကြောလောက်ကြံကျင်ကြံမိသည်အယိုးတွေလောက်ကြံကျင်ကြံမိသည်အသားသွေးတွေခန်းချောက်ပျောက်ခြင်းပျောက်သွားပါသည်အပြောသမားအတွေ့သမားတွေလက်လန်းမမီမရနိုင်မသိနိုင်တဲ့မဲ့ဖို့နိဗ္ဗာန်တရားကိုငါရအောင်အားထုတ်မယ်မဲ့ဖို့နိဗ္ဗာန်မရသေးသမျှကျွမ်းမှုကိုရမထားဘူးဒီလိုအင်္ဂါ၄ပါးရှိတဲ့ဝိရိယဇွဲနဲ့ စိတ်ပြောခြင်းချမ်းသာအဆက်မဲ့ပြတဲ့ကရှုမှတ်အားထုတ်ပါရှုမှတ်အားထုတ်ရင်ရမယ်ဒိဋ္ဌာမဏပမသရိပဋ္ဌာန်ဝိပဿနာတရားအလုံးအားထုတ်တဲ့မိအားထုတ်ပါဗုဒ္ဓမြတ်စွာဘုရားညွှန်ကြားခြင်းနဲ့အညီသာအားထုတ်ရောက်စရာကိုသိမှမြင်မှပြေးတာပဲအာခွေးကြိုက်တော့မယ်ဆိုကိုယ်ကြိုက်မဲ့ခွေးကြီးမြင်တော့ပြေးတာအခုလည်းကြောက်စရာဘေးဆိုတာငရဲတိဋ္ဌာန်ပိဋ္ဌာအတူရကဲ ဒီဘေးကိုမြင်အောင်ကြည့်အဲ့ဒီခွေးနဲ့တူတဲ့ငရဲတရိษံပိဋကသူတို့ကငရဲတရိษံပိဋကသူတို့ကခွေးလေးကောင်ဟာကိုယ့်နောက်ကအမြဲမပြတ်လိုက်နေတာအမြဲမပြတ်လိုက်နေတဲ့ငရဲတရိษံပိဋကသူတို့ကခွေးလေးကောင်ဘေးကလော့အောင်ပြေးဖို့ကဖောင်းတယ်ပိန်တယ်ထိုင်နေအထိတဲ့အခြေခံထားကြောက်တော့ထင်ရှားပေါ်သမျှရုပ်တရားနံတရားတွေကိုအဆက်မပြတ်တည်းကအမှတ်ပြီးတော့ပြေးရတယ်မမှတ်ပဲနဲ့ပြေးလို့မလို့ဘူး အမှတ်နဲ့ပြေးမှလွတ်တယ်ဒါကြောင့်ခွေးလေးကောင်ဘေးကလွတ်အောင်အမှတ်နဲ့ပြေးဖို့ဒိဋ္ဌာမဓမ္မမသတိပဋ္ဌာန်ဝိပဿနာတရားအလုံးအာထုတ်တဲ့မိအာထုတ်ပါပိလက္ခတိတ်တာဆိုတာမုတ်ဆိုးကြီးအကုသိုလ်အလုပ်တွေများလာတော့တောက်ရိုးတဲ့ရေတွေမမြင်ဘူးမမြင်တော့ဆရာဘုန်းကြီးမေးကြည့်အာဟုသူတွေဖိနေပြီအရှင်လက်လက်က ရေတော့ရင်နဲ့ရေအပြည့်ရှိတယ်မမြင်ဘူးပိတ်တာဖြစ်နေပြီအဲအရှင်လက်လက်လူစင်းစိတ်ကမသေးခင်ပိတ်တာဖြစ်နေပြီဒီဘေးကလောအောင်ဘယ်နဲ့လောက်ရမလဲတရားမှတ်ဆိုတော့သင်္ကဥပ္ပိတရားမှတ်တယ်အဲတရားမှတ်တော့အမှတ်တရားမနိုင်တော့ဘူးအတွေးတွေကပေါ်နေတာသူလောက်ခဲ့တဲ့များအကုသိုလ်ပုံစံတွေခွေတွေတွေနဲ့ဟိုကစီဟိုကုပြေးဟိုကတာပိတ်အဲဒီလိုဟာတွေမြင်နေတော့သိပြပြီးတော့ကမမှတ်ခြင်းဘူး စိတ်တွေထွက်လွန်းတယ်စိတ်တွေပြေးလွန်းတယ်စိတ်တွေမှတ်လို့မနိုင်ဘူးလူထွက်ပြီးအိမ်မက်ပြန်နေတော့မယ်ဆိုတော့ဆရာဘုန်းကြီးကတဲ့ကိုင်းအစိုးရပုံခိုင်းပြီးတော့ငရဲမိကလေးလက်သေးကုန်းလုံးနဲ့တင်ပြခဏနဲ့ပြားကြအဲ့ဒါဗာမိလေအဲ့ဒါငရဲမိကွမင်းသိရင်အဲ့ဒီငရဲရောက်မယ်ငရဲရောက်ပြီးငရဲမိလောင်ခိုင်းရင်လည်းတစ်ချိန်နဲ့လည်းမပြီးဘူးကွမင်းအကုသိုလ်တွေအများကြီးဒါပြင်ဘယ်နဲ့လုပ်ပါမလဲအဲ့တရားမှဘောကွအဲ့ဒါပြင်တပည့်တော်ဒီငရဲဘေးကလော့အောင်တရားမှတ်တော့မယ် ငါဥစဉ်ယောဂီကြီးမမမပါမလားအဲ့ဒီလိုဘာမှကြောင်းရတွေတွေးပြီးမနေနဲ့ဗျာတပည့်တော်အတွက်စိတ်ချတပည့်တော်မှတ်တော်မယ်ဆိုအဲ့ဒီပိဋကဒိဋ္ဌတော်အတွက်ကိုတော်ကြီးတရားမှတ်တဲ့အိမ်ငိုင်းမှဆိုလို့ကောက်ရိုးတွေခွေးရည်နဲ့ဆော့ပြီးတော့ခေါင်းပေါ်မှာတင်လမ်းလျှောက်ပြီးမှတ်တယ်ထိုင်မှတ်တော်မယ်ဆိုရင်အစင်းကလေးပေါ်မှာထိုင်အောက်ကိုခြေထောက်တွဲလောင်းချအောက်မှာရည်အင်းတုံး ရေအင်းလုံးနဲ့ခြေထောက်ထဲပြီးတော့ကထိုင်မှတ်တယ်အိတ်ချင်မှဆိုလို့တဲ့အိတ်ငိုင်မှဆိုလို့ကဲကြိုးစားလိုက်ပုံများကြည်စမ်းပါဦးအဲ့ဒါဘာကြောင့်ငရဲဘေးကိုဆရာဘုန်းကြီးအကြောင်းပြုပြီးမျက်မြင်တွေ့ရပြီသေရင်ဒီငရဲရောက်မယ်ဆိုတာလေသူ့အကုသို့ကံတဲ့သူရေအပြည့်ရှိနေတဲ့တော့မှမမြင်ပဲရေငတ်နေရတာကိုထောက်စားပြီးသိတယ်အဲ့ဒါကြောင့်ပြိလက်ခဒိဋ္ဌမထေကြီးတရားကြိုးကြိုးစားစားမှတ်ပြီးတော့ကပြေးတာ ငရဲတိဋ္ဌာပိဋ္ဌာသူကအပေပိတ်ကလွတ်တယ်တဲ့အခုတို့ယောဂီတွေလဲအဲ့ဒီပိဋကဒိဋ္ဌမုတ်ဆိုးတစ်ဖြစ်လဲတော်တွယ်ကိုတော်ကြီးနေသူငရဲတိဋ္ဌာပိဋ္ဌာအသူရကအပေခွေးလေးကောင်ဘွေးကလွတ်မြောက်ရေးအတွက်ဒိဋ္ဌာမန္တမမဟာသတိပဋ္ဌာန်ဝိပဿနာတရားအလုံးအထုတ်တယ်ပြီအထုတ်ပါမြတ်စွာဘုရားရဲ့အမိန့်တော်ဒေသနာနဲ့အညီကဲဟောင်းနာပိန်းနာကစပြီး၆ထွားတာထင်ရှားတဲ့ယုတ်တရားနံတရားတွေကိုအဆက်မပြေလည်း asema vyada la